ယောဂီတွေစိတ်ထက်စိတ်ကြီးဆိုတဲ့အာဒီခဏခဏပြောတာပြောကြတာမျိုးကြားနေရတော့ဘယ်လိုဟာကိုစိတ်ထွက်တယ်စိတ်ကြီးတယ်ဆိုတာစัจ jana နာသိသိချင်းနဲ့သန္တာရှိတာနဲ့ဟုတ်လို့အဲဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ vigil vigil ပေါ့လေသက္ကထာသံဃာပရိသီသံဃာတရားလေးဟောပါမယ်တရားရဲ့ကောင်းစဉ်ကတော့ အပြင်းမတော်အတွင်းလည်းမရဆင်းရဲတတ်တဲ့တရားတဲ့အချင်းချုပ်ဆိုလို့ရှိရင်တော့ဆင်းရဲခတ်တဲ့အကုန်ကြီးဆိုရဲ့ကောင်းရှင်ပါပဲအဲ့လောက်ပဲရှင်းပါတယ်သစ္စာဘုရားကဟောကြားထားပါတယ်တထာတထာဘိက္ခွေဘိက္ခုဥပပိစ္ဆေယယထာယထာဥပပိခါတောဗိဒာသစ္စာဝိညာဏ

မှာတို့ကတော့မိမိရဲ့စိတ်ကလေးအပြင်လည်းပဲမပြေးမပြတ်စေရအတွင်းလည်းပဲမရက်တည်စေပဲအစွဲကြီးကင်းအောင်ရှုမှတ်နိုင်တဲ့ယောဂီပုဂ္ဂိုလ်ဟာဘဝတည်ရှိရခြင်းအစရှိတဲ့ဆင်းရဲတွေငြိမ့်နိုင်ပြီတဲ့ဒါပါပဲရှင်တို့အဲ့တော့ဆင်းရဲတွေငြိမ့်ပြီးတော့ ချမ်းသာလူလားတဲ့ပုဂ္ဂိုလ်ဟာဒီလမ်းစဉ်လိုက်ဖို့ရသိကောင်းပါလေဒီကတော့ဒါပေမဲ့လို့နည်းနည်းတော့သူကသက္ကထာခန္ဓာဖြစ်တော့အတိတ်ကတော့လေးနဲ့ပါတယ်အဲဒီလေးနဲ့တဲ့အတိတ်လေးတွေဖွင့်ဆိုပြပြီးတော့လက်တွေ့နဲ့ပေါက်ဆက်ပြီးတော့ဖြည့်ရှင်းပြပါပါဓမ္မမြတ်စွာဘုရားကအရှိဥစွာရင်းရစီအကျဉ်းလည်းမထွက်စီရဘူးတဲ့ ပြင်ထွက်เสียဘူးဆိုတော့ပြင်ထွက်တာမကောင်းဘူးပေါ့လေဒီမကောင်းလို့မထွက်ထွက်ခွင့်မပေးတာပေါ့ပြင်ထွက်တယ်ဆိုတာဘာလဲဆိုတာအဲ့ဒါလည်းပဲသိဖို့တော့ထိုက်ပါတယ်ပြင်မထွက်အောင်ဘယ်လိုလုပ်မလဲဒါလည်းပဲလိုပါတယ်ဒါတော့စိတ်လည်းအတွင်းလည်းမရเสียဘူးတဲ့အပြင်မထွက်အောင်တော့တနည်းနည်းနဲ့ချုပ်တီးထားလို့ရနိုင်ရထားပါလေစိတ်အတွင်းမရရဘူးဆိုတော့စိတ်ကအတွင်းမှာဖြစ်နေတာအတွင်းမရเสียဘူးဆိုတော့ဘယ်လိုလုပ်မလဲ သိတာလည်းသိမှာပေါ့မိမိရဲ့စိတ်ကမိမိကိုယ်ထဲမှာပဲရှိနေတာပဲကိုယ်ထဲမှာရှိနေတယ်ကိုယ်ထဲမှာတည်နေတော့ဘယ်နဲ့လဲစိတ်ကအတွဲနဲ့မရရှိအောင်ဆိုဒီစိတ်ပဲသွားတာထားမလို့ပေါ့လေဒီမှာတော်တော်စဉ်းစားကြရတယ်အများကြီးပေါ်ထွက်လာတယ်တပည့်တော့စဉ်းစားဘယ်နေရာသွားထားမလို့မိမိရဲ့စိတ်ကအိတ်စေးစားပြီးတော့အများအားအိတ်နေလို့ရှိရင်တော့ရမလားမသိဘူးအဲ့ဒါလည်းဘယ်လိုနေမလဲအတွင်းမှာမရရှိရဘူးဆိုတော့အတွင်းရတာမကောင်းဘူးဆိုတဲ့အဓိပ္ပာယ်ပေါ်ထွက်သွားပါပြီ။ တွင်းရတာမကောင်းဘူးဆိုတော့အတွင်းမရအောင်တွင်းရတယ်ဆိုတာဘာလဲဆိုတာနားလည်ဖို့အရေးကြီးပါတယ်အတွင်းမရအောင်ဘယ်လိုလုပ်မလဲဆိုတာလည်းပဲနီးလို့လာတယ်အဲ့ဒါလိုနီးနဲ့အတွင်းအပြင်လည်းမထွက်အတွင်းလည်းပဲမရအောင်လုပ်နိုင်တယ်အကျိုးရလကတော့ဟောတိဖြစ်ရခြင်းဝါတိဖြစ်တယ်ဆိုလို့ရှိရင်မိုးခြင်းမနဲ့အိုရတာမတည်ခြင်းမနဲ့တည်ရတာအခြားအခြားဆင်းရဲဒုက္ခတွေပေါ့ဖြစ်ရတာမတက်တာတော့လူသားကြီးမလိုလားအပ်တဲ့ဝါတိဖြစ်ရခြင်းကအစ ဆင်းရဲတွေတဲ့အကုန်လုံးအဆုံးသတ်သွားနိုင်တယ်တဲ့ကျွေးရလက်ကအဲ့လားပဲအဲ့ဒီလိုမြတ်စွာဘုရားကအကျဉ်းချုပ်တရားလေးဟောကြားပြီးတော့ကန္နာဂုရိစိုက်ကြောင်းတော်တဲ့ပြန်ပြီးတော့ဝင်သွားပါတယ်ဘုန်းကြီးလည်းပဲကိုအကျဉ်းချုပ်ပြောပြီးတော့တရားဝဲသိမ့်လိုက်လို့ရှိရင်လေးလာတယ်လို့နေမလဲပိဋကစီကတင့်တော်တဲ့အဖြေလိုချင်ပါတယ်စိတ်ထွက်တဲ့စကားပါလေစိတ်မထွက်ရင်ဘယ်လိုလုပ်မလဲစိတ်အတွင်းရတဲ့စကားပါလေ Well, if you focus your attention on in the present moment, there is your mind. If it's not outside, then it's inside. အဲ့လိုမြတ်စွာဘုရားကြောင်းတော်ထဲဝင်သွားတော့တရားနာပြိတ္တကြီးကဒီတိုင်းပဲကျမ်းနေတယ်။ကျင်းကျုပ်နားလည်တဲ့ပုဂ္ဂိုလ်များတော့သူ့အနေနဲ့သူတော့ရှင်းနေမှာပေါ့လေ။ဒါမှမဟုတ်အကျယ်ချက်ထင်ဝေဖန်ပြီးတော့ခေါ်မှနားလည်နေတဲ့ပုဂ္ဂိုလ်ကြီးအခုရတော့ခင်ဗျားများမသိရှာဘူး။ဆိုတရားကလည်းသိနာခြင်းကြီးတော့ဒီအိဗေကိုရှင်းမြင်တော့ပြိတ္တထဲမှာအကျယ်ချက်ပြီးတော့ဟောနိုင်တဲ့ပုဂ္ဂိုလ်ရှာရရဟန်တော်ရှာရတယ် အဲ့လိုမြတ်စွာဘုရားကြောင်းတော်ထဲဝင်သွားတော့တရားနာပြိတ္တကြီးဟာဒီတိုင်းနဲ့ကျမ်းနေတယ်ကျင်းကျုပ်နားလည်တဲ့ပုဂ္ဂိုလ်များတော့သူကလည်းသူတော့ရှင်းနေမှာပေါ့လေဒါမှမဟုတ်အကျယ်ချက်ထွင်ဝေဖန်ပြီးတော့ခေါ်မှနားလည်နေတဲ့ပုဂ္ဂိုလ်ကြီးဖို့ရတော့ခင်ဗျားများမသိရှာဘူးဆိုတရားကလည်းသိနာခြင်းနေတော့ဒီအိဗယ်တွေရှင်းနေတော့ပြိတ္တထဲမှာအကျယ်ချက်ပြီးတော့ဟောနိုင်တဲ့ပုဂ္ဂိုလ်ရှားရရဟန္တာရှားရ မြတ်စွာဘုရားကအတူချုပ်ပြီးတော့ဟောတာမဟုတ်လို့ဥဒေသလို့ခေါ်ပါတယ်။အရှင်ကိစ္စနာမထေရကအကျယ်ချက်တွင်ဝေဖန်ပြီးတော့ဟောထားတာမဟုတ်လို့ဝိဘံကလို့ခေါ်ပါတယ်။အဲတော့တရားဟောဟောသူနှစ်ပါးပေါင်းစလိုက်တဲ့အခါမှာဒီတော့ကိုဥဒေသဝိဘံကသုတ်တံသုတ်တံလို့ခေါ်ပါတယ်။ဒီသုတ်တံဟာကာမလေးလာသွားလို့ရှိရင် သိပြီးတော့အကျိုးမရှိလာဘူးလို့ထင်ရပါတယ်။ဒါပေမဲ့လို့လက်တွေ့သိက္ခာတရားကိုအခြေကြကြအားထုတ်နေတဲ့ပုဂ္ဂိုလ်ကြီးယောဂီကိုဖို့ရမှာတော့အမှန်အတုံးဝင်တဲ့တုတ်ပါ။ပြီးတော့ပဟေလီဆန်းဆန်းဟောကြားထားတာဖြစ်တော့အတိညာကိုလည်းပဲအထူးပွားစေနိုင်ပါတယ်။အခုပြိဋ္ဌာဘယ်လိုလဲဘယ်လိုဟာပါလိဘယ်လိုဟာပါလိထွက်တယ်ဆိုတာဘာပါလိ ပြတ်တယ်ဆိုတာဘာပါလဲဆိုတာအများကြီးစဉ်းစားနေပါတော့မှာဒီလိုအတွေ့အကြုံကြီးတွေဖြစ်တာတော့ကြောက်စရာလန့်စရာတော့မဟုတ်ပါဘူးတရားစိတ်ခံကြီးမှာကမ္မထဆရာကြီးလာရတဲ့ဆိုင်တော့အများကြီးတော်ပါတယ်သူဘုန်းကြီးတရားစစ်တဲ့ယောဂီတွေမှာယောဂီတယောက်ကပြောတယ်ဘုန်းကြီးကြီးလာပြီးတော့တရားစစ်ခံရတာအပြင်မှာခဏခဏစောင့်နေတော့ပေါ့လေသွားဆရာကြီးသွားလုခံခံနေပေါ့လေ ဟိုသွားရတဲ့အခါခံစားမှုမျိုးလိုပဲအဲ့ဒါလိုဖြစ်ဖြစ်နေတယ်ကမ္ဘာတန်းပြန်နဲ့တွေ့မှာကြောက်တယ်ပါဘုန်းကြီးကခြေသာအောင်ပြေးတတ်ကိုနည်းနည်းလမ်းဖွင့်ပေးပါမယ်ခြေဝကိသာနာမထေရသော်ဗျာဝကြထားတဲ့ဒေသနာအကျဉ်းချုပ်ကိုချက်ထင်ပြီးတော့မဟုတ်ရင်ပြေးတတ်ကိုဘုန်းကြီးကလမ်းဖွင့်ပေးပါမယ်ဘုန်းကြီးတို့တွေရဲ့စိတ်ဟာ င့်တော်တဲ့နည်းနဲ့အထင်းချုပ်မရှိဘူးဆိုရင်ဘယ်ကြီးသွားနေကြုံဘယ်ကြီးသွားနေလဲဆိုတော့အဲ့ဒါအစစဉ်းစားပါပြီးတော့အပြင်ကိုလွတ်လပ်ခွင့်ပေးထားရင်ပြင်ကအာယုန်တွေကနေရာကျရနိုင်ရဆရာထိရတိရတဲ့အာယုန်တွေကตายစရာတွေနှစ်သက်စရာတွေပေါ့ဆွဲလန်းတတ်မဲ့စရာတွေတွေ့သွားဘယ်လိုဖြစ်တယ်လို့အာယုန်စရာနဲ့တွေ့လို့ရှိရင်တော့မေမောမှုတဏှာဖြစ်ဖို့ကတော့လောဘဖြစ်ဖို့ကတော့တည်ကြပါတယ် အဲ့ဒါလို့ဆိုလို့ရှိရင်အဲဒီကအထင်းရှိတဲ့စိတ်ကလေးမှာလောဘနဲ့ပူပေါက်မိသွားပြီဖြစ်စရာကြီးအလှလေးဆိုပြီးတော့ပေါ့လေတွေးပြီးအဲ့ဒါပြင်ထွက်တယ်လို့ခေါ်ပါတယ်တကယ်လို့မုန်းစရာမျက်စရာနဲ့တွေ့မယ်ဆိုလို့ရှိရင်မုန်းမှုမျက်မှုဒေါသဖြစ်လာပြီအဲ့ဒီစိတ်ကလေးကဒေါသနဲ့ပေါင်းမှုကြီးအဲ့ဒီဒေါသနဲ့ပေါင်းမိတဲ့စိတ်ဟာဒါအပြင်ထွက်တယ်ခေါ်တာပဲဒါတော့ဆံရတော်ရမှာ ဖြစ်ပေါ်နေတဲ့ယုံနာတရားတွေရဲ့သဘောမှန်ကိုထိရောက်အောင်ရှုမှတ်မသိဘူးဆိုရင်အမှန်တိုင်းမသိမှုအလွဲချော်ပြီးကြောက်သိမှုခေါ်တဲ့မောဟကိလေသာဖြစ်ပြီးအဲဒီမောဟကိလေသာနဲ့ပူပေါင်းမိတဲ့စိတ်ဟာဒါအပြင်ပြေးတယ်ထွက်တယ်လို့ခေါ်ပါတယ်အဲဒီလိုလောဘဒေါသမောဟအဖြစ်ခံရတဲ့စိတ်မျိုး မဖြစ်ပါစေနဲ့အဲ့ဒါမျိုးမကောင်းဘူးလို့မြတ်စွာဘုရားကတားမြစ်တာပါဒီစကားအရဆိုလို့ရှိရင်ရိုးရိုးမြင်သွားတာလောက်ကြားတာလောက်နားတာလောက်စားတာလောက်ထိတာလောက်သိတာလောက်ကတော့ဖြိုးဖြစ်စေမှုလို့အရှင်ထွက်တဲ့စိတ်ထဲထဲတယ်မထဲခြင်းဆိုတော့ဘုန်းကြီးတို့စိတ်တစဉ်းစားဖို့ပါပဲဒါတော့အဲ့ဒီလိုစိတ်ထဲမှာ လောဘဒေါသမောဟတွေအဝင်ခံရတာဟာဘယ်အပိုင်းမှာဖြစ်တာတုံးလို့ဆိုတော့မြင်ပြီးခြင်းလက်ငင်းမမှတ်တဲ့အတွက်စိတ်တတုပ်နှစ်တုပ်ပေါ်လိဟွန်းအဲ့ဒီလောက်ကတော့ဘာမှကိစ္စမရှိဘူးဈာစိတ်တယ်သူအပြကတစိတ်တယ်သူ့သူကြားရနေရစရသိရသိရမှလည်းပဲစိတ်ကတတုပ်နှစ်တုပ်တော့သူကမြင်ကြုံမှလည်းပဲရှိသေးတယ်ဟိုဘက်မှာ အချောလာပြီးတွေ့ပါလို့ရှိရင်ပါရတဲ့အနေနဲ့စဉ်းစားတဲ့စိတ်တွေဆက်ဖြစ်တာဖြစ်ခံလိုက်တာဒါပဲအဲ့ဒီအဖြစ်မခံရအောင်လို့ဒီထဲမှာညင်ညင်ချင်းလည်းငင်းမှတ်ဖို့လိုတယ်ကြာကြာချင်းလည်းငင်းမှတ်ဖို့လိုတယ်နာနာချင်းစားစားချင်းတိတိချင်းတိတိချင်းပေါ့လည်းငင်းမှတ်ဖို့လိုတယ်ဆိုတာဓမ္မပြပါတယ်စိတ်သက်စိတ်ထွက်တယ်ဆိုတာအတူတူကတော့ ဖြစ်ပြီးရမှာကိလေသာအနေနဲ့လိုက်ကြံမိလို့ရှိရင်စိတ်ထွက်တယ်ခေါ်တာပဲဒါပဲတကယ်ပါအဲဒါကိုချက်ရမယ်ဆိုရင်မြင်ပြီးတဲ့ပုံမှာအချောလေးပဲအလှလေးပဲမုန်းစရာပဲဒီလိုအနေနဲ့လိုက်ကြံရင်ဒါပြင်ထွက်ကြားတဲ့ပုံမှာပါရင်ရောင်းတဲ့အတန်လေးပဲမုန်းစရာပါပဲဒီလိုလိုက်ကြံရင်နားရတဲ့အနံ့ပုံမှာစားရတဲ့အရာတော်မှာထိတွေ့ရတဲ့အတွေ့အထိပုံမှာ စိတ်ကူးစဉ်းစားကြံစည်ရတဲ့အပေါ်မှာပေါ့လေအဲလူကိလေသာအနေနဲ့ကြံစည်စဉ်းစားသမျှဟာဒါစိတ်အရှင်ထွက်တာပဲလို့ဒီလိုဆိုပါတယ်စိတ်မထွက်ဘူးဆိုတာကဖြစ်သဲမှာဖြစ်ပြီးခြင်းလိုက်ပြီးတော့ရှိမှနိုင်ရင်စိတ်မထွက်ဘူးခေါ်တာအထုတ်ကတော့အကျေကတော့မြေစက္ကနာမှာမြင်မြင်ချင်းလည်းငင်းရှိမှလို့ရှိရင်တရားဆိုင်ကျင်လာကြပြီးတော့ဆွေးမြေ့စွာရှိမှတယ် ရှိအောင်ဒီမှာစိတ်ကလေးစိုက်ကြနေတယ်။နောက်အဲဒီခိုက်တာမှာထင်ရှားတဲ့ယုံနေတာတရားတွေသိလာမယ်။ကြောက်ကြုတ်ဆက်ပုံတွေလည်းသိလာမယ်။မြင်ပြီးတော့ကြောက်စသည်ပေါ့လေအဲဒီဒီကလေးတွေဖြစ်လာမယ်။အဲတော့မြင်စေမှာရှုလို့အမှန်ရှိနေတဲ့ဟာလေးတွေအစစ်အစစ်အစစ်အစစ်သိသွားလို့ရှိရင်ဒါစိတ်မထွက်ဘူးလို့ခေါ်ပါတယ်။တို့တူကြားစေနာစေစားစေကြည်စေကြည်စေမှာလည်း ကြာကြာချင်းနာနာချင်းစားစားချင်းထိထိချင်းတိတိချင်းဆရာဆိုင်ချိန်လာခဲ့ပြီးတော့ဆွေးနွေးစွာရှိရင်တခြားတစ်ပါးစိတ်မသွားတော့လောဘဒေါသနဲ့လည်းမရောတော့စိတ်ဟာအဲဒီခိုက်တာမှာထင်ရှားရှိတဲ့ယုံနာနေလည်းပဲသိလာမယ်ကြောက်ကျွတ်ဆက်ပုံတွေလည်းသိလာမယ်ကြားပြီးတော့ပြောက်နာပြီးတော့ပြောက်စသည်အမြဲကိုရှင်းရဖို့သူသဘောတိုက်သူဖြစ်ပုံတွေသိလာမယ်အဲဒီလိုရှုလို့သိလာလို့ရှိရင်လား စိတ်အပြင်းမထွက်ဘူးလို့ခေါ်ပါတယ်လက်တွေ့နမူနာပြရမယ်ဆိုလို့ရှိရင်ဆိုရပါစို့ဘုရားတို့ကထိုင်ပြီးတော့မှတ်နေတဲ့အခါဝမ်းမိုက်ကိုစိတ်ဆက်ပြီးတော့ဖောင်းနေဖောင်းနေချိန်လိုက်ချိန်လိုက်ပေါ့မလွတ်ရအောင်လို့ဆရာဆိုင်ချိန်လိုက်ကြည့်တော့စွစွမြဲရှိနေရှိလို့အဲ့ဒီရှိရအောင်မှာစိတ်ကလေးစိုက်ကြနေတဲ့အခိုက်ဒီစိတ်ကလေးမှာလောဘလည်းမပါဘူးဒေါသလည်းမပါဘူးအဲ့ဒါအပြင်မထွက်တဲ့စိတ်ခေါ်တယ် ပြီးတော့တောင်တိလှုပ်ရှားကြီးသွားတဲ့သဘောလေးလည်းပဲပိုင်ပိုင်ခြားခြားသိနေတယ်အဲ့ဒါအပြင်မထွက်တဲ့စိတ်ခေါ်ပါတယ်အဲ့ဒါလိုဘဝပေမှုကိုစိတ္တိတွေတော့နေတဲ့ခိုက်တာမှာလောဘအနေနဲ့ဒေါသအနေနဲ့မောဟအနေနဲ့ဖြစ်เสียမုန်းเสียသူဝေကြအနေနဲ့ကိလေသာအနေနဲ့စဉ်းစားမှုဆိုတာဘာမှမရှိဘူးဒီဘာမှမရှိတာဒါအပြင်မထွက်တာပဲအဲ့ဒါလိုသိထွက်တယ်ဆိုတဲ့အနေမျိုးဖြစ်အောင်ဘဝပေမှုစူးစိုက်ရှိမှတ်နေရင်ဆိုကြပါစို့ အတန်လေးတစ်ခုကြားလာတယ်။ကြားကြားရင်လည်းမျက်မှတ်လိုက်ရင်တော့ကိလေသာအနေနဲ့ဘာမှစဉ်းစားမှုမရှိတော့ပါဘူး။အဲဒါမျိုးလည်းပဲသိမထွက်ဘူးလို့ဆိုပါတယ်။ဒါတည်းလို့ကြားရတဲ့အတန်လေးဟာတရှင်းတန်လေးဆိုရပါစို့။အာတရှင်းတန်လေးဆိုဘာတရှင်းပါလိမ့်။ဒီတရှင်းတန်လေးကသမဏတာယာချူရတာပဲ။ဆိုတာကဘသူပဲ။ စသည်ပေါ့လေအဲ့အတွေးတွေပေါက်သွားတယ်တချို့ဆိုလို့ရှိရင်ကိုရထားတဲ့တခြင်းတန်လေးတရားထိုင်နေတော့ကြားလာတဲ့အခါမှာမတိမတာဖြစ်ဖြစ်နှုတ်ကလိုက်ပြီးတော့ရွတ်နေတာရှိတယ်လိုက်ဆိုးနေတာလည်းရှိတယ်လိုက်ဆိုရင်လည်းမဟုတ်ဘူးလက်ကလည်းပဲနည်းနည်းပါပါလာတာလည်းရှိတယ်အဲအဲ့လိုဆိုလို့ရှိရင်တော့ဒါစိတ်ထွက်ပြီးကြားမှုနဲ့စားပြီးစိတ်ထွက်ကတခါတခါလည်းပဲတရားထိုင်နေတော့ကိုကစိတ်စိတ်ငြင်းနဲ့ထိုင်နေတာ လေးပါယောဂီတူဦးကပေါ့လေရုပ်တရက်ဒီမထားမနဲ့ဝုန်းလည်းထားလိုက်မယ်ဒီအဝတ်ဒီပါတွေအတန်တရားပါတွေကလည်းညီသွားမယ်ဆိုရင်ချိုးချိုးအတန်တွေညီသွားမယ်ဆိုရင်ကြားကြားချင်းလည်းငင်းမှရင်တော့ဒါဘာမှကိစ္စမရှိဘူးလည်းငင်းမမှနိုင်မဲနဲ့အာဒီယောဂီကလုတ်ပြန်သူများထိုင်းနေတာရှိတယ်သူကအတန်နေကြီးရမလားဘယ်နဲ့ညနေပေါ့လေအဲ့လိုစိတ်ဆိုးသွားလို့ရှိရင်တော့ဒေါသအနေနဲ့ကြောက်ပြီးတော့စဉ်းစားတရားထုတ်လို့မဖြစ်နိုင်အောင်ဖြစ်ပါလိမ့်မယ်အဲ့ဒါလည်းစိတ်တည် ထွက်သွားတယ်အများကြီးထွက်သွားပြီ9မိနစ်လောက်စိတ်ဆိုးနေလို့ရှိရင်9မိနစ်ထွက်နေတာပဲဒီမှာအဲ့ဒါမျိုးဘုန်းကြီးအရန်ပြောတာဟုတ်ပါဘူးယောဂီတွေလာပြီးတော့ဆောက်တော့အတန်ကြားလို့ပါဒီနေ့နေကြားလို့ပြောတာပါဒီတော့အတန်နဲ့စပြီးတော့ဖြစ်เสียမိုးเสียအနေပေါ့လေမတွက်ဖဲနဲ့အမကလေးတွေကဥဖို့တိတ်အရေးကြီးပါတယ်မကလေးတွေဥထားလို့ရှိရင်ဒီရဲ့စိတ်တွေဟာလောဘဒေါသနဲ့မပေါက် သဘောမှလေးတတိတိသဘောနဲ့မပေါင်းတော့ဟောမိမိရဲ့စိတ်အပြင်းမထွဲဆိုတာပေါ့ဒီอืมအပြင်းမထွဲရဘူးဆိုတာဘုရားရဲ့အဆုံးမှာတီးနေတာသိကောင်းတာပဲဘုရားတို့ယောဂီတွေအဲ့ဒါတို့ပြအောင်ကြိုးစားနေကြတာပဲစိတ်ဝင်တာစရာပဲကျုပ်ရတဲ့အာရုံနဲ့စပြီးတော့10မိနစ်လောက်စက္ကစက္ကမှတ်နိုင်တယ်ဆိုရင်10မိနစ်မှာစက္ကမောက်60 60ဆိုတော့ဒီမှာ အချိန်ပေါင်း60စိတ်ကလေးတွေမထွက်ဘဲဖြစ်နေတာငြိမ့်နေတာပဲอืม10မိနစ်ကနေ2မိနစ်3မိနစ်စသည်ပေါ့လေတဏှာကြီးလောက်လောဘဒေါသမောဟမဖြစ်ရအောင်မှတ်နိုင်လို့ရှိရင်တဏှာကြီးပဲတဏှာကြီးဆိုလို့ရှိရင်စက်ကံပေါင်း3600ပဲอืมသိကောင်းတာဓမ္မသိဝင်တာပြကောင်းတာတဏှာရနေ2နာရီ3နာရီစသည်စသည်ပွားလိုက်လို့ဆိုအများကြီးပေါ့ပညာလျှောက်တဲ့အခါမှာရောအခြားအသေးသေးအမူအရာတွေရောပေါ်နေပေါ်နေပေါ်လိုက်ပြီးတော့မှတ်လို့ရှိရင် စိတ်တွေအပြင်းမထွက်ဘူးတဲ့ဖြစ်ဆဲမှာလိုက်ပြီးတော့ရှိမှလို့ရှိရင်ရှုတိနေလို့ရှိရင်ဒါစိတ်အပြင်းမထွက်ဆိုတာအဲ့ဒါအဖြေပါပဲဒီမှာဒီကြီးမထေကအစ်တို့ဖြေလိုက်ပါရတော့ဒီနေ့အချင်းဖြေတော့ပါဘူးအဲ့ဒါစိတ်ထွက်တယ်ဆိုတာကပါစိတ်မထွက်ဘူးဆိုတာကပါစိတ်မထွက်အောင်ဒီလိုလုပ်ရတယ်ဆိုတဲ့အချက်တွေကိုကောင်းကောင်းသိနာလည်ပြီးတော့တွား၆ဘက်ကဖြစ်ဖြစ်တဲ့ယုံနာရှင်းရှင်းလိုက်ပြီးတော့မပြတ်ရှိမှချင်းအားဖြင့် လောဘဒေါသမောဟတွေဖြစ်မခံရနဲ့ညီတရားကိုစိတ်သက်ပွားများအထုနေကြပါစေ။